ခိတဝဒအပါဏဗန္တိဥပါလကောပညဝဟောတိအန္တိရသဘုရားခိတဝဒဗေမြတော့ဖြင့်ဥပါဒကောဥပါဒကတိပညာဝပညာနဲ့ပြည့်စုံသည်ဟောတိဖြစ်ပါသည်။ဉာဏ်ဉာဏ်နဲ့ပြည့်စုံတယ်။ဉာဏ်ရှိတာဥပါဒကဘယ်လောက်သိလို့ရှိရင်ဉာဏ်ရှိဉာဏ်ဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးပါသလဲ။ ဣဒမဟာနာမဥသာသကောပညာဝဟောဒီဥရဒခကာမိနိယပညာယသမနာရတောအရိယာယနိဗ္ဗေရိကာယအရိယာယနိဗ္ဗေရိကာသမ္မာဒုက္ခရာကာမိနိယသမနာရတောဟောဒီမဟာနာမမဟာနာမင်းဣဒဤသာသနာတော်၌ ဥပါဒဝယနာ၃ရပ်ကုန်ပြစိကလေးရောဥပါဒကဥဒိယတဂာမိနိယအဲပညာပညာနဲ့ပြည့်စုံနေဟောဒီဥဒိယတဂာမိနိယအဖြစ်အပျက်ကိုသိသောပညာရဉာဏ်ပညာနဲ့သမဏတော်ပြည့်စုံနေဟောဒီဖြစ်၏ဥပါဒကဉာဏ်နဲ့ပြည့်စုံတယ်ဆိုတာလောကကြီးရာဈာပညာတွေမဟုတ်ဘူး ဒီကကျမ်းဂန်နေစာကြောနဲ့ပညာလည်းမဟုတ်ဘူး။ဘာပညာတော့ဆိုတော့ရှိရင်ဘုဒ္ဓယထဂာမိနေရယုံနာတရားတို့အဖြစ်အပျက်ကိုသိတဲ့ပညာဥရိယပညာဉာဏ်ပညာပဲ။ယုံနာတရားဖြစ်ပြက်သိတဲ့ဝိပဿနာပညာနဲ့ပြည့်စုံရမယ်။အဲဒါနဲ့အဲဒီပညာနဲ့ပြည့်စုံလို့ရှိရင်ဒါပညာရှိနေတော့တာပဲ။ အရိယာယမြတ်သောနိဗ္ဗေဤကာယကိလေသာကိုဖောက်ခွဲတာပဲရှင်းသောသာမကောင်းစွာဒုက္ခကိလေသာမိနီယဆင်းရဲကုန်းရသောဆက်ရောက်စေရသောပညာယပညာနဲ့သမနာတော့ပြည့်စုံနေဟောဒီဖြစ်၏ဒုနာတရားတို့အဖြစ်အပျက်ကိုသိတဲ့ဥရပြညာဉာဏ်ပညာအရိယာယ မြတ်သောဉာဏ်ပညာဖြစ်တယ်စင်ကြယ်သောဉာဏ်ပညာလည်းဖြစ်ပါတယ်နိဗ္ဗေရိကကိလေသာကိုဖောက်ခွဲရတယ်ဘဝတန်ရာဆက်ဆက်ကလိုက်ပါလာတဲ့လောဘဒေါသမောဟမပယ်မဖြစ်နိုင်ဘူးအဲဒီဥရိယပြဉာဏ်ပညာပဲဖြစ်နိုင်တယ်ဒါကတာမဒုက္ခပြခါမိနေမှန်စွာ ဆင်းရဲချုပ်ငင်းရာဆိုယောက်ျားဆင်းရဲချုပ်ငင်းရာဆိုတာကတခဏချုပ်ငင်းတာလည်းရှိခိုက်တာကချုပ်ငင်းတာရှိဇွာကတော့ခိုက်တာချုပ်ငင်းတာမဟုတ်ဘူးတကယ်စင်စစ်ချုပ်ငင်းတာတဲ့နိဗ္ဗာန်မှာပဲတကယ်စင်စစ်ထားတဲ့ငြိမ်းမြော်တဲ့နိဗ္ဗာန်နိဗ္ဗာန်လို့ရောက်စေတတ်တဲ့ပညာတဲ့ဝိပဿနာပညာသိရမယ့်ပညာအဲဒီပညာနဲ့ပြည့်စုံလို့ရှိရင်ဥပါဒက ပညာရှိနေတာပဲပညာနဲ့ပြည့်စုံနေကြီးနဲ့လောကလောကဘယ်လိုပညာတွေတတ်နေလဲသာဝေဉာဏ်ကနေဘယ်လိုပဲတတ်နေလဲအဲဒီရိယာရိယာဉာဏ်ပညာတို့ရိယာနဲ့ပညာတို့အဲဒီပညာမရှိသေးလို့ရှိရင်ပညာမပြည့်စုံတဲ့ပုဂ္ဂိုလ်ကပညာရှိမှမည်မျိုးသားဖြစ်ဖြစ်မျိုးသမီးဖြစ်ဖြစ်အဲလောကရိယာပညာတွေသာဝေဉာဏ်ကဒီကသာဝေဉာဏ်ကပညာတွေ တတ်သိနေရုံနဲ့ပညာရှိမှမီးသေးယုံနာဖြစ်ဖြစ်ကိုသိတဲ့ဝိရဝိယညာနဲ့ပြည်စုံပါအဲဒီတိုးတက်ပြီးတော့အရိယာမညာနဲ့ပြည်စုံတယ်လို့ပြောကြမရှိဘူးပေါ့အဲဒါယုံနာဖြစ်ဖြစ်ကိုသိတဲ့ဝိရဝိယဝိပဿနာညာနဲ့ပြည်စုံရမယ်ယုံနာစင်စစ်ချုပ်ရင်းရဆင်းရဲခါသိချုပ်ရင်းရဖြစ်တဲ့ဒုက္ခစရာသာနာဒုက္ခစရာမှန်မှမှန်ကန်စွာ ဆင်းရဲကြီးတကယ်ကိုကြီးနေအဲဆင်းရဲခသိတကယ်ကြီးနေနိဗ္ဗာန်လို့ရောက်စေနိုင်တဲ့ဝိပဿနာပညာမဲ့ပညာတွေနဲ့ပြည့်စုံရမယ်အဲ့ဒါနဲ့ပြည့်စုံလို့ရှိရင်ပညာရှိတွေပြီးတော့တာပဲဣတဝတာဘောမာနာဥပါဒဘောပညာဝါဟောတိဥပါဒအာမာနာနာမာနာဣတဝတာအိမြဖြင့် ဥပါဒကယတနာ၃ရပ်ကိုပြည့်စိကလည်းရှိတော့ဥပါဒကာတွေပညာဝါပညာနဲ့ပြည့်စုံပြီးဟောဒီဖြစ်တယ်တော့ဤဆရာဗျာအဖြစ်နေတော့ဒီဟာတော့ဒီပညာတရားထုံးမှာပဲစေတရားထုံးတဲ့ပုဂ္ဂိုလ်တွေမရနိုင်ဘူးသာဝေကျမ်းကလည်းသင်နေဒုဒ္ဓမြတ်ပညာဖြစ်တာပဲအဲယုံနာဖြစ်ဖြစ်လို့ဒီပညာမဖြစ်သေးဘူး တရားအားထုတ်တရားအားထုတ်လို့ရှိရင်တော့နာမရူပဝိစိရဉာဏ်နာယုတ်ကိုရှိဥစွာပိုင်းခြားပြီးပြစ္ဆယပရိက္ခဉာဏ်အကြောင်းကျိုးကိုသိအဲဒီကနေသမထနာဉာဏ်နိစ္စဒုက္ခအနတ္တသုံးပါးသိမြင်ပြီးမသုံးနာမသိမြင်မဲနဲ့အရှုမရောမှားပြီးတော့နေတဲ့အခါမှာယုံနာဖြစ်ဖြစ်တယ်ဒီဥရိယပဲဉာဏ်ပညာဖြစ်တော့တာပဲအဲဒီကစပြီးတော့ဉာဏ်ရှိနေတော့အဲအရိယာမပညာတွေရောက်သွားတယ်သူပြောကြတယ်ဒီလိုမှတရားထုံးရတဲ့ပုဂ္ဂိုလ်တွေကတော့ ဒီဖြည့်ပြည့်ကိုမြင်တဲ့အပညာပညာရောက်တာကြာပါပြီလို့မြင်ရတာအများကြီးမြင်တာကြာပါပြီမြတ်စွာဘုရားသာသနာတော်မှာအလိုရှိတဲ့အရေးကြီးတဲ့ပညာရှိတယ်လားကြာပါပြီအဲဒီပညာပြင်အစဉ်စဉ်ပွားများသွားလို့ရှိရင်အဲမိမိတို့လူလားတဲ့မညာသူပညာသူရသစ္စနဲ့စက် တိုးတက်ပြီးတော့ရောက်သွားဖို့ရှိရဲ။အဲဒါကြောင့်ဒီလိုပြည့်စုံမိသားရှိတဲ့ယုံနာဖြစ်ဖြစ်ကိုသိမြင်တဲ့ဥရိယဝိရဝိပဿနာဉာဏ်ဖြင့်အစဉ်စဉ်တိုးတက်ရှိမှပွားများပြီးတော့ကြဖို့ရပဲလိုပါလိမ့်လို့ရှိမှပွားများသောအဖြစ်မျိုးလိုရှိရသောမညာဘုံညာဖြင့်နိဗ္ဗာန်ကို သင်္နာတော်ဆက်ရည်မြတ်မှုနိုင်ကြပါစေ။သာသာသာသာ